မနေ့ကစိတ်ကတုတ်တာဟောလေးစပြီးတော့ဟောသွားပါတယ်စိတ်ကအရာရောက်နေရင်အနေကြီးတွေကဒီတုတ်တဲ့ဆိုင်တဲ့အနေကတော့စံပတ်တိပြောသွားပါတယ်စံပတ်တိဆိုတာလူရင်းပြောရမယ်ဆိုရင်တော့ជីវခြင်းအောင်မြင်ခြင်း ချမ်းသာကြွယ်ဝခြင်းဇီဝချမ်းသာဝါပြောခြင်းဒီနေ့ဒီနေ့ဒီကိုရပါတယ်လူရင်းချုပ်ဆိုလို့ရှိရင်ပြည့်စုံရင်းပါပဲလာပါပဲပြည့်သွားလို့ရှိရင်ဆုံးလာပါပဲပြည့်ပြည့်စုံစုံဖြစ်တယ်ဆိုတာပဲမဟုတ်လားဖြစ်တာအဲသမ္ပတိရဲ့အတိတ်ပဲပါပဲ ပြည့်စုံမှကိုယ်ချမ်းသာစိတ်ချမ်းသာရှိမယ်ဆိုရင်လိုအပ်တဲ့အင်္ဂါတွေရှိရတာပါလိုအပ်တဲ့အစိတ်ပိုင်းတွေရှိရတာပါလိုအပ်တဲ့အကြောင်းတွေညီညွတ်အောင်ပြုရတာပါပဲညီညွတ်အောင်ပြုလို့လို့ရှိရင်ပြည့်စုံတာပါပဲပြည့်စုံတယ်ဆိုမှပြည့်စုံရင်ပြည့်စုံလို့ဆင်းရဲတယ်လို့ ပြည့်စုံတဲ့အခါကျတော့ပျော်ရွှင်ချမ်းမြေ့လာတာပေါ့ပြည့်စုံတယ်ဆိုတဲ့ကူကဖြည့်တဲ့အရာတွေပေါ့လေမရှိတာနေလို့ရှိကြတာနေရနေပြီးတော့မရလာတာသိရနေပြီးတော့ကြီးကြီးထွက်လာတာပါလေကြီးလာတာပွားလာတာပါလေဒီလေးပဲလည်းအကုန်လုံးပါလာတာပါလေဒါကမနေ့က သဗ္ဗတိရဲ့အသေးပဲအများကြီးဖွင့်ပြခဲ့တော့လူရင်းတော့မှတ်တယ်အောင်ဆိုပြီးတော့ဒီနေ့ဆက်ပြီးတော့ပြောပါမယ်ပရိသမ္ပတိသဗ္ဗတိ14ပါးရဲ့မှာမနေ့ကတတိယမြောက်အတ္တသမ္မာပဏိတိသမ္ပတိ7ကိုစပြီးတော့ဥစားပေးပြီးတော့ ပြောပါတယ်အတ္တသမ္မာပฏิနိဟာအတ္တအယစိတ်ကိုစိတ်ရှင်ကိုယူပါတယ်သမ္မာကစိတ်လမ်းကြောင်းမှန်ပေါ့ဖြောက်မှန်လားတပဏံထားရင်ဒီထားရင်စိတ်ရှင်ကိုလမ်းကြောင်းမှထားရင်ဆိုတော့ ထိမ့်ချုပ်မရှိပဲနဲ့ဘယ်လိုလုပ်ပြီးတော့လမ်းကြောင်းခံထားနိုင်ပါမလဲ။ဘယ်နည်းနဲ့စိတ်ကိုလမ်းကြောင်းမှထားမလဲ။ဟွန်းစိတ်လမ်းကြောစိတ်သွားရလမ်းကြောတက်အောင်ဘယ်လိုလုပ်မလဲ။မိစရာမိကုန်နေအများကြီးဆက်လာတာပေါ့။ဝေးလာတဲ့တဏှာရာကိုရောက်ချင်တဲ့ခုံရုံသွားလို့မလွယ်။ ရင်းနဲ့သွားမှလွယ်တယ်ရင်းနဲ့သွားတယ်ဆိုလို့ရှိရင်ရင်ကြောတိုင်လိုက်ရတယ်ဟွန်းရင်ကြောတိုင်မလိုက်ဆဲနဲ့ဆက်ရင်မဲ့ရင်ကြောကလိုက်လို့ရှိရင်ဒုက္ခတွေရောက်နေတာပဲခတ်တဲ့ဝင်ဖြစ်နေတာပဲဒီတော့ရင်ဥရေရအရေးကြီးနေတာပဲဒီလိုဖြစ်နေပါလေဒီမှာ ဒီတော့ကိုရောက်နေတဲ့ရှိကိုရေနဲ့ခီးသွားနေတဲ့ပုဂ္ဂိုလ်ဟာရေနဲ့သွားရရင်ဒီကြောအတိုင်းလိုက်ရတယ်ဒီကြောလိုက်လိုက်မှဘေးရနေလဲကင်းပြီးတော့ကိုလိုတဲ့ရှိကိုဆံရသာသာနဲ့သုံးလုံးမြောက်သုံးလုံးပေါ်မှာရောက်နိုင်တယ်ဒါလိုပါပဲ စိတ်လမ်းလျော့တက်အောင်စိတ်ရှင်လမ်းလျော့တက်အောင်ဒိဋ္ဌသန္တာနသယောနိသောထပနာလို့ဒီလိုဖွင့်ထားပါတယ်မိမိရဲ့စိတ်အစဉ်ကိုစိတ်လမ်းလျော့ချောက်အောင်ထားခြင်းတဲ့ဒီလိုဆိုပါတယ်တမအချုပ်ကတော့အတ္တသမဂတိရှိရတဲ့အတ္တစိတ်ကိုကြည့်ရဆိုရင် စိတ်ကောင်းဖို့အရေးကြီးတယ်။ဟုတ်။အတိတ်အရေးကြီးပါတယ်။စိတ်ကိုထိန်းတဲ့နေရာတော့စတာရခင်ကခြေတစာဆိုတာပါလေ။တတိပိဟုသောအဆောက်အရှောက်ရှိရပါတယ်။တတိနဲ့ထိန်းရပါတယ်။တတိဟုသောအဆောက်အရှောက်ရှိနေလို့ရှိရင်ဒီစိတ်ဟာ စိတ်လမ်းကြောင်းဖြောက်နေတော့တာပါပဲဒီတော့စိတ်လမ်းကြောင်းဖြောက်တယ်လို့ကိုယ်မူရာရောနှုတ်မူရာရောနှုတ်ပိုင်းရပါလေဖြောက်လိုက်တာပါပဲကိုယ်မူရာနှုတ်မူရာတွေဆိုတာစိတ်ကသွားတာပါပဲစိတ်မကောင်းတဲ့ပုဂ္ဂိုလ်ဟာအထိတ်မရှိတဲ့စိတ်ဆိုတော့စိတ်ချင်ဟာ အဲလို့တော့မှားတော့တာပါပဲကိုယ်လည်းပဲမကောင်းဘူးနှုတ်လည်းပဲထွက်ချင်ရထွက်တာပဲတော့ကလေးကငွေထားပြီဆိုရင်လူကြီးကငွေရကျုံနာအောင်ပေါ့လေမထိန်မင်းနဲ့ဒီတိုင်းပြစ်ပါရင်တော့အပြင်ကလူစိုးလူစိုးသူစိုးလေးတွေနဲ့ပေါင်းပြီးတော့ကလေးပြစ်ပြစ်ဖြစ်သွားနေတာပဲ။အင်းကောင်းဖို့လေသိုးသွန်းဖို့က ပို့ပြီးတော့နေဆက်သွားတယ်ဒီတော့မွေးထားတဲ့ကလေးကိုမွေးရခြင်းနောက်အောင်ပေါ့လေနီလန်းကြမိဘများကကိုထိန်သူများကထိန်သူလိုတယ်ဆိုတာပြနေပါတယ်ဒါလိုပါပဲစိတ်လည်းနီလန်းကြထိန်ချုပ်ပြီးဆိုပါတယ်ဒါစိတ်ကောင်းမရှိသူဟာ စိတ်လမ်းကြောင်း၆အောင်အလေးအကျင့်မရှိသူမရသူမှာကိုယ်လည်းမကောင်းနှုတ်လည်းပဲမကောင်းဆိုတဲ့စိတ်ကောင်းရှိနေလို့ရှိရင်တော့ကိုယ်ကလည်းပဲကောင်းနှုတ်အပြောလည်းပဲချောမွလာပဲဆိုတဲ့အဓိပ္ပာယ်ရပါတယ်ကွာဒီတော့စိတ်ဟာ အချုပ်အခြာပရဏဖြစ်တယ်ဆိုတာလည်းပဲထိရှားလာပါပြီ။ဒါကြောင့်အထာဂရဆရာကအတ္တတိဥစ္စတိစိတ်ကစိတ်ကိုအတ္တလို့ဆိုရပါတယ်တဲ့အတ္တဆိုတာအတ္တဝါဒီပုဂ္ဂိုလ်ကြီးယူဆတဲ့ဇီဝအတ္တပရမအတ္တမျိုးတော့ဘယ်လိုတော့မဟုတ်ပါဘူးဒီမှာစိတ်ကိုဆိုပါတယ် နောက်ပြီးအထာကဆရာကအတ္တရအစိတ်ကိုယူပါစိတ်ကိုဆွဲပါတယ်လို့ဒီလိုပဲဖွင့်လာပါပဲဆိုတော့ဒီလိုဆိုလို့ရှိရင်အတ္တသမပဏိတိဒီနေ့စိတ်ရှင်လမ်းကြောင်းလျှောက်အောင်ပေါ့လေဟောနီလမ်းမှန်စွာထားခြင်းဆိုတဲ့အဓိပ္ပာယ်ပေါ်ပါတယ်ဒီမှာ စိတ်စင်ကြနာရုပ်တွင်လှဆိုတဲ့ဉာဏ်ရှိရဲ့ဆိုစကားရှိပါတယ်စိတ်စင်လေးတွေတင့်တော်တဲ့နည်းနဲ့ထိတ်ထုတ်သွေးလို့တခြင်းတဲ့စိတ်စင်လေးတွေဖြစ်သွားပြီဆိုရင်စိတ်ကိုနိုင်တယ်လို့ဆိုပါပါပဲစိတ်မနိုင်လို့ကိုယ်မူရာတွေနှုတ်မူရာတွေမနိုင်လို့ရှိရတာ သိနေနိုင်တော့လောဘဒေါသမောဟတွေကဝင်လာတော့သူတို့အလိုလိုက်ရတော့မှားစရာရှိမှားသွားတာပါလေ။ဟိုဟာဆိုကျင်းတ်စရာဒေါသဝင်လာပြီဆိုရင်ဒီစိတ်ဟာအထိတ်ဆုံးမရှိတော့ဒေါသအလိုလိုက်ပြီးတော့မြည်စက်ပတ်ဆက်ဖို့လေမစားတဲ့အမဲတဲနဲ့ပြည့်တဲ့ဆိုရင်ဝနာလူစိတ်ဝန်လူစိတ်တွေရှိပြီးတော့ဖြစ်လို့ရှိရှိကြတာလေ။ သူများနစ်နာအောင်လိန်နာညာတာလှည့်တာလေလိုဖြစ်တတ်ပါတယ်လောဘကိုမထိတဲ့စိတ်ကိုကြာတာကိုမထိနိုင်တော့အဆုံးရောက်တဲ့လောဘအလိုလိုက်ပြီးတော့သူရောက်ပစ္စည်းအပိုင်ရှိတာလေမိစ္ဆာစရာကာမဟုကျွလွန်တာလေကိုရုပ်ခဲ့ပြီးတော့လိန်တာလေမူးခြင်းလို့တောက်တယ်ကျော်ခြင်းလို့တောက်တယ်ဆိုတာပါလေ အပျော်ရတယ်လို့ဥယျာရှိဝါဆွဲသွားတာရောဒါလောကအလိုလိုက်တာပါပဲဟွန်းသဘောမှန်နေတဲ့ရှာမသိရတော့အထူးအားဖြင့်အဓိကတရားတွေရဲ့ဆိုးကျိုးကိုမသိရတော့မိုက်မဲမှုဘောကဝင်လာပြီဆိုလို့ရှိရင်အဲ့ဒီအမှားတွေကိုပြုလို့ရတာကိုပဲအကောင်းဆိုပြီးတော့ဆက်ပြီးတော့မှားမြဲမှားနေတာပါပဲ။ ဒါလည်းပဲဘဝအလိုလိုက်ပြီးလို့ကိုယ်မူရာနှုတ်မူရာလေးပေါ့လေဟိုဒါကြီးဘုရားတော်ဖြစ်ကုန်လာပါတော့ဒီတော့ဒီလိုဘဝပြည့်ပြည့်ရဲ့ခါစိတ်ဟာစိတ်အချုပ်ချာကြတယ်ဆိုတာပြနေပါပြီဒါကြောင့်ပညာရှိတော်ကောင်းတွေကစိတ်စင်ကြလာရိတ်ွယ်လှဆိုတဲ့ဆိုပေစကားလေးပါလေ အဲဒါလေးအခုထိကျန်နေပါတယ်အခုတရားအထုတ်ကြတယ်ဆိုတာဒီရဲ့စိတ်ရှင်လေးကျလာဖို့လောဘဒေါသကြီးမဟုတ်မရောရအောင်တတိနဲ့အမြဲတမ်းထိတ်ကိုပြီးတော့ပေါ့လေကာကွယ်နေရတော့ဆောက်ရှောက်နေရတော့တကယ်လို့ဖောက်လာလို့ရှိရင်လည်းပဲအမြန်ဆုံးပေါ့လေပတ်ရောက်အောင်ကုစားပြင်ရတာပဲ။ စိတ်ရဲ့သိုးသွားကိုဘုဒ္ဓမြတ်စွာကိုယ်တိုင်လည်းပဲပုံခံခဲ့ပါတယ်သမဂပါဠိတော်မှာအချက်၃ချက်နဲ့ပေါ်လေးစိတ်ရဲ့သိုးသွားပုံလေးမိကြပုံကတော့ဒုံလိကသလခုလောယထကမ္မနိပါတိနောစိတ်တ္တဓမ္မထောသာဓုစိတ်တံတံစုကဝဟံလို့ စိတ်ရဲ့သိုးသွားကိုပထမချက်ကတော့စိတ်ဆိုတာနှိပ်ကုလို့ရနေခဲ့တဲ့သုံးမလို့ရနေခဲ့တဲ့မွေးစားတဲ့ကူကမချီပဲနဲ့ခြေတိုင်းမှာမချီပဲနဲ့လွတ်ထားတဲ့နွားလေးဟာတစ်ပြေးပြေးချီရင်းလာတော့အထင်းဆုံးရှိတဲ့နွားလေးဟာဟိုသွားဒီသွားနဲ့ရောက်ရခတ်တာပဲဟုတ် ဒါတော့ဆုံးမရတာခက်တာလည်းနော်လေအဲဒီနေရိုင်းကိုဆုံးမရတယ်လို့ပဲဆိုတော့ဒုံလေးစားတယ်နှိကွက်လို့ဆုံးမလို့ရနိုင်တယ်အစိရတော်ပထမဆုံးစပြောပါတယ်။နှစ်ခုတော့အဖြစ်ကျလည်းပြန်တယ်။ယုတ်ကြီးကတဏှာမတဏှာတွားဖို့ဆိုရင်ရိုးရိုးခြေောက်တွေကတွားမယ်ဆိုရင်တော်တော်လည်းမရောက်နိုင်ဘူး။ စိတ်ကအလွန်များလဲလူယောဂီတွေတွေးကြည့်ပေါ့ဒီနေရာနေပြီးတော့ကိုယ်နေခဲ့တဲ့နေရာစိတ်ကလေးနဲ့လှုပ်ကြည့်တာတစ်စက္ကန့်တည်းရောက်သွားတော့မရောက်ဘူးတဲ့နေရာလေးလှုပ်ကြည့်တာစိတ်ကူးနဲ့ရောက်သွားတော့အလွန်များလားရုပ်နဲ့သာသွားပဲဆိုခက်ပေါ့သမိုင်းကြီးတော့ကိုကုန်းရောက်တော့ရမယ်ဆိုလို့ရှိရင် နေဆုံးနိုင်ဝက်သွားတာမှာရင်းလေးနဲ့သွားတဲ့ခါကျတော့မနစ်ပိုင်းလေးပြင်ရောက်သွားတာစိတ်နဲ့သွားလိုက်လို့ရှိရင်ချက်ချင်းတခါလေးရောက်သွားတာပဲအဲ့လိုများလည်းဆိုတာကြည့်ပေါ့အဲ့တော့အဖြစ်အပျက်များလည်းအဖြစ်အပျက်များတယ်လို့အကြောင်းအလွယ်လည်းများတယ်အခုပဲတောက်ရှင်းတဲ့စိတ်အစဉ်လေးရှိပြီးတော့ကိုယ်နဲ့မတည့်တဲ့အာယုန်လေးတွေ့ပြီဆိုလို့ရှိရင်ဒေါသကြီးဒေါသစိတ်အစဉ်လေးဖြစ်သွားတာ မတည့်တဲ့မုတ်ရာအာယုန်ကြီးစိတ်ကရောက်သွားပြီဆိုလို့ရှိရင်မုန်းမှုစိတ်ရှင်ဖြစ်တာလောဘကိစ္စနဲ့ကြုံပြီဆိုလို့ရှိရင်လောဘကြီးလောဘပါတဲ့စိတ်ကြောင်းလဲသွားတာလောဘကိစ္စကြီးတွေးမိပြီဆိုလို့ရှိရင်ဖြစ်ချင်းပဲပန်ရှင်းတဲ့စိတ်ကလေးကနေပြီးတော့မတရှင်းတဲ့လောဘညင်ညွတ်တဲ့စိတ်ကလေးဖြစ်သွားတာလောဘတော့မဖြစ်အောင်တော့ တိတွေလွတ်သွားပြီဆိုလို့ရှိရင်အဲ့ဒီတတိလွတ်တဲ့ခိုက်တာမှာထင်ရှားတဲ့ရှုခွင်းရဲ့သဘာဝကိုမသိဘဲနဲ့တွေ့ပုံမှမပြတ်မသားဖြစ်သွားတယ်သိချင်စားပါလေသိဉာဏ်နဲ့အပြောင်းလဲတာအပြောင်းလဲလဲဉာဏ်နဲ့ယတကမနိပါတိလောရုပ်ကိုရရတာကမ္မထန်တိုက်ထဲမှာ ကပ္ပထာခန္ဓာမှာတရားထိုင်ရသဘာဝနဲ့ပါနေပြီမလို့စိတ်ကတော့ရောက်ချင်ရောက်သွားချင်ရောက်သွားတာပဲလို့ဆိုတယ်မိမိကယောဂီပဲမတော်တဲ့စိတ်နေရာမရောက်ခဲ့ဘူးဆိုတာဒီလိုနဲ့တွက်မလို့ဘူးလေမိမိကလူကြီးလူကောင်းပဲဆိုပြီးတော့ဒီလိုနဲ့တွက်ဆောင်လို့ဘူးလေဘာမှငဲ့မလို့မိမိကရဟန်းပဲဆိုတော့ကြီးပဲဆိုပြီးတော့လည်းဘာမှငဲ့နေတော့မဟုတ်ဘူးလေရောက်ချင်ရောက်သွားချင်ရောက်သွားတာပဲနေနေကြတော့ လင်ညာရရလင်ညာနှောက်သူကြနေရကြတာပါတိသူရောက်နေရရောက်တာတဲ့အဲ့ဒီလိုမျိုးဆောင်ရှားကစိတ်တဘာဝတွေကိုဖော်ထုတ်ခဲ့ပါဖော်ထုတ်ခဲ့ပါလေဒီတော့အဲ့ဒီအချိန်ကိုရှိနေတဲ့စိတ်ဟာတိုက်ရှင်းရေးချင်းနှင်းရတဲ့ စိတ်ကောင်းတော့မဆိုခဲ့ပါဘူးစိတ်ဆိုးစိတ်ကောင်းတယ်ဆိုးတော့တဲ့စိတ်ကိုပဲဆိုရပါပါပဲစိတ်တဆာသောသောဓမ္မထောသာတုလည်းဆိုကြစိတ်တဆာနေနေလို့ရနိုင်ခဲ့အဖြစ်အပျက်များအကြောင်းလဲများသွားကြည့်ရသွားရောက်ချင်ရရောက်အထိတ်ကိုမရှိပဲနဲ့ အဲတွားကြည့်ရတော့ရောက်ချင်ရောက်နေတဲ့စိတ်ဆိုးစိတ်ကောင်းကိုဓမ္မထောဆုံးမနှစ်ကိုပေးပေးပေးခြင်းဒီသာဓုကောက်လာပါပြီတဲ့နှစ်ကိုရမယ်နှစ်ကိုတဲ့ဆိုတော့နှစ်ကိုတဲ့ဒီမသိလို့ရှိရင်တော့ဘယ်လိုနှစ်ကိုမလဲဒါတော့ ဒီစိတ်တွေဘယ်ကလာနေကြလို့စိတ်ဖြစ်ရာဌာနကိုတွေ့ရမယ်မျက်စိကလည်းပဲစိတ်တွေလာနေတာပဲမြင်ကြည့်တဲ့စိတ်တွေနားလည်းပဲကြားကြည့်တဲ့စိတ်တွေလာနေတာပဲနှာခေါင်းကလည်းပဲနားကြည့်တဲ့စိတ်ရှားကလည်းအရသာကြည့်တဲ့စိတ်ကိုယ်ကလည်းပဲထိကြည့်တဲ့စိတ်နဲ့နှလုံးမှာလည်းပဲကြံစီစဉ်းစားကြည့်တဲ့စိတ်ပေါ့ သိက္ခာဌာန6ဌာနရှိပါတယ်အဲ့ဒီ6ဌာနနေပြီးတော့စိတ်ကြီးလာနေပါတယ်ဟုတ်မျက်စိမှာအရှင်းလာပြီးတော့တိုက်ခတ်ပေါ်လို့ရှိရင်မြင်ကြည့်တဲ့စိတ်အရှင်လေးတွေဖြစ်သွားတာမြင်ကြည့်တာလည်းမဟုတ်ဘူးမြင်တွေ့တာလည်းရှိတယ်မြင်ခံစားတာလည်းရှိတယ်ဘာလို့လဲဆိုတော့အရှင်လေးဟုတ်နောက်တတုတ်စဉ်းစားတဲ့စိတ်ပေါ်လေး ပထမရိုးရိုးမြင်ကြည့်တဲ့စိတ်ကနေပြီးတော့နောက်တစ်လုံးရှင်းသွားတဲ့စိတ်ကလေးတွေပေါ့လေအဲ့ဒီအပိုင်းရှိရတော့စိတ်ဟာဆန့်ရှင်းနေတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီစိတ်ဟာကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်သေးဘူးဈာစိတ်လို့ခေါ်ပါတယ်ကုသိုလ်မဟုတ်အကုသိုလ်မဟုတ်ဈာစိတ်စာပြောပြောလို့ရှိရင်တော့အကြရတစိတ်လို့ခေါ်ပါတယ်အဲ့ဒီအပိုင်းပါဖြစ်အဲ့ဒီအပိုင်းလေးဟာ တတိထားပြဖို့လိုပါတယ်ဟုတ်ဘယ်လိုတတိထားရမလဲမြင်မြင်လည်းပေါ့ကြားကြားလည်းပေါ့နာနာနဲ့စစလည်းထိထိလည်းသိသိလည်းပေါ့စိတ်ဖြစ်ရဌာနကအခုလိုတတိခံနေနဲ့စောက်ထားပြီးတော့ရှိရတာပါပဲအဲဒါစိတ်ကိုထိတ်ချုပ်တဲ့မှန်ကန်တဲ့နည်းပါပဲပေါ့ဘုရားမြတ်စွာက ဣကာရကေနာစေတသာသမဏဂတောဟောတိဆိုရဲတမျိုးကြီးသောအဆောက်အအုံရှိသောစိတ်နဲ့ပြည့်စုံပြီးတော့နေရမယ်လို့ဆိုရဲပြည့်စုံရမယ်ဟုတ်ဘယ်လိုတမျိုးကြီးသောဆောက်ဆောက်ရှိတဲ့စိတ်နဲ့ပြည့်စုံရမယ်လို့ဆိုတော့ကိုယ်တိုင်ပဲရှိသွားပါတယ်သတ္တရခေနာစေတသာသမဏဂတောဟောတိ အများမပြဆုံးရစွာရှိမှခေါ်တဲ့အဆောက်အရှောက်ရှိတဲ့စိတ်နဲ့ပြည့်စုံပြီးတော့ဒီပါတဲ့ဒါကသာစကားတွေချောက်ပြောလို့ရှိရင်တော့ဖြစ်တိုင်းမှရှိပါဒါဆိုလိုတာပါပဲဖြစ်တိုင်းမှရှိနေတာဒါတတိရှိနေတာပါပဲဖြစ်တိုင်းမှရှိတတိရှိဆောက်မှုအစဉ်သားဆိုတာပါပဲဖြစ်တိုင်းဆိုတဲ့စကားကိုသိလို့ချက်လို့ဆိုရင် မြင်တိုင်းမှရှိမြင်တိုင်းရှိကြားတိုင်းမှရှိနားတိုင်းမှရှိစားတိုင်းမှရှိခြေတိုင်းမှရှိတီတိုင်းမှရှိပါလေအယုံနဲ့နဲ့ပြောရမယ်ဆိုလို့ရှိဖောင်းတိုင်းမှရှိပိန်တိုင်းမှရှိထိုင်တိုင်းမှရှိခြေတိုင်းမှရှိမာတိုင်းပြောတိုင်းဆွဆွတိုင်းပူတိုင်းနွေတိုင်းအေးတိုင်းတောင်းတိုင်း တောင်းတိုင်းကျင်းတိုင်းပေါ်နေတာကြီးအကုန်လုံးပါပါတယ်ကြွတိုင်းလှမ်းတိုင်းရှာတိုင်းကိုယ်တိုင်းဆန်တိုင်းစောင်းတိုင်းငယ်တိုင်းဆိုတာအများကြီးပါပဲဒါကြီးဖြစ်တိုင်းဆိုတာကြီးဖြစ်တိုင်းဆိုတဲ့စကားလုံးလေးဟာကိုယ်ပေါ်မှာဖြစ်တဲ့ဟာတွေကိုအကုန်လုံးချုပ်ပြီးပုံပြီးပါတယ်ဆိုတာပါပဲအဲ့ဒီလိုမျိုးပါတဲ့ဒီလိုမျိုးဆောက်ရှားနေကြထားပါတယ်ကွာအဲ့ဒါဟာ စိတ်ကိုနှိကွတဲ့နေပါပဲစိတ်ကိုရည်ကြီးအောင်လို့ထင်းထင်းနဲ့နေပါပဲစိတ်ဟာအပြည့်အစုံကြီးကိပြီးတော့တန်ရှင်းရည်ကြီးမြင့်မြတ်ပြီးတော့အင်းကြီးအောင်နှစ်သက်ဖွယ်ဖြစ်အောင်လို့ကောင်းကျိုးတွေတည်ဆောင်နိုင်တည်ဆောင်လာတဲ့ရှိအဲကျိုးရဆောင်ရတဲ့စိတ်ထင်းထင်းကိစ္စပါပဲ ဖြစ်တဲ့မဂ္ဂင်တတိယဆောက်ဖို့သင်္ကားဆိုတဲ့လူတို့ဟာသမ္မာဆိုလို့ရှိရင်တတိတရိုးတဲ့လို့ဆိုရပါမယ်လို့အမှန်စိတ်ကတော့တတိကိုအဖြစ်ပေးတဲ့ဒီအကူကြီးရဲ့အခြေပိုင်းမှာဖြစ်နေနေတာလည်းရှိပါတယ်တတိနဲ့မရှိမနှောက်သဘောလေးပါနေရလည်းရှိပါတယ် အဲ့ဒီလိုတရားတွေနဲ့တတိကိုအားဖြစ်ပြီးလို့လိုပါတယ်တတိတတိတစ်ခုတည်းကတော့စိတ်ကိုမထိန်ကြောက်ဆိုင်ပါဘူးဒီဘက်မှာဖြစ်နေရတဲ့အားဖြစ်တရားတွေကတော့အားဖြစ်တဲ့အကူအညီတွေကတော့တတ်တာပဲယုံကြည်မှုတတိနဲ့လို့ရှိရင်ခန္ဓာဟို စိတ်မကောင်းတဲ့ပုဂ္ဂိုလ်ကကိုယ်ဉာဏ်လည်းမကောင်းနှုတ်ဉာဏ်လည်းမကောင်းဆိုတာပေါ့ဒီကတတိပဲလို့ရှိရတာဟုတ်စိတ်ကောင်းတဲ့ရှိနေလို့ရှိရင်ကိုယ်ဉာဏ်လည်းပဲကောင်းနိုင်တာပဲနှုတ်ဉာဏ်လည်းကောင်းနိုင်တာပဲဆိုတာဒီသဘောလေးကြီးသိရှိပြီးတော့ရှိဝိသောယုံကြည်နှိမ့်ရပါလေအထူးသဖြင့်တော့အခုလိုတိစ္ဆာလုပ်ငန်းရဲ့အကျိုးလေးကိုသိပြီးတော့ မြတ်လို့တဲ့စိတ်တံပိုးထားတဲ့စိတ်ယဉ်ကျေးတဲ့စိတ်လေးရှိဖို့လိုပါတယ်ကိုယ်လောရတဲ့အလုံးရဲ့အကျိုးကိုမသိလို့ရှိရင်တံပိုးထားမှမသိတော့ယုံကြည်ဖို့လည်းအရှင်းဖြစ်တတ်ဘူးယုံတော်ကလေးလေးနဲ့တိတ်မရှိအသိပြီးတော့မရှိတာဘူးဟွန်းဒါတော့လေးလေးနဲ့လည်းတိဖို့လိုပါတယ် ဝိရိယဘာဝနာလုပ်ခါဒီတိုင်းကိုသိလို့အပ်တယ်ဆိုတာပေါ့လေမရှိမရှိတဲ့ပစ္စည်းကြည့်ရတယ်ဆိုတာပေါ့လေလူတွေဟာဆရှိလက်ဆက်တဲ့လူရှုမှနေတာထိုင်တာရှိတယ်ဆိုတာပေါ့လေဒါတော့စိတ်ကလည်းစိတ်ကလည်းဒီဆရှိလက်ဆက်တဲ့လူဟာလူအဖို့ရတော့မရှိရှိတဲ့ပစ္စည်းကြီးတော့တတိဟာလည်းမရှိရှိတဲ့ပစ္စည်းပဲဆိုတာသိလို့အပ်တဲ့ပစ္စည်းပဲဆိုတာပေါ့လေနားလည်ပြီးတော့ ယုံယုံကြည်ကြည်ရှိရပါတယ်တကယ်ကိုပဲတတိမြဲလိုတဲ့ဆန္ဒဒါလည်းရှိရပါမယ်စိတ်ရှင်ဉာဏ်ကိုငိုရအောင်လို့တတိကအကာအကွယ်ကောင်းဆုံးပဲကာကွယ်လို့တဲ့ဆန္ဒဒါလည်းရှိရပါတယ်ဒါဟာတတိကိုဖြစ်ရှင်တဲ့ကိုကကြိုတင်ပြီးတော့ဘောလေအဖြစ်တဲ့သဘောပါပဲ။ လက်တွေ့အားထုတ်တဲ့ခါမျိုးဟာလည်းပဲရှုခွေးအာယုံနဲ့ရှုရတဲ့စိတ်နဲ့ရွယ်ကြီးချက်ဆိုတာရှိရပါတယ်ဆန္ဒဘောဟင်းသူစိတ်ကနေခိုင်ရရှုဆိုတာပါလေသူစိတ်ပြီးတော့တဲ့တဲ့ရှုရပါတယ်တော့အဲဒါဝိတက်ပါရပါတယ်ဆိုတော့ဒီတော့ရှုခွေးအာယုံစီရှုရတဲ့စိတ်ရောက်ရောက်သွားအောင်ပုံမှန်သုံးအားရှိရပါတယ်ချက်ချက်တန်တန်နဲ့သုံးအားရှိရပါတယ် လုံးလုံးကြားကြားနဲ့ဆက်ဆက်လက်လက်တွန်းအားလို့သိရပါတယ်ဝိရိယခေါ်ပါတယ်အဲဒီချိန်အားနဲ့တွန်းအားဟာလည်းပဲတတိကိုအဖြစ်ပေးတဲ့တရားတွေပါအဲဒီချိန်အားနဲ့တွန်းအားစိတ်ကနေဝင်ရှိရမှာအဲချိန်သေးလို့အားဆိုင်သေးလို့ရှုခင်းအာရုံစီရှိပါတဲ့စိတ်ကလေးပေါ်ကိုထပ်ခဲကိုထိပါပို့တဲ့တကယ်လည်းဖြစ်သွားရဲ့အဲဒီအာရုံပြီးတော့တာပဲ ဒီတော့ကစိတ်ကလေးကနိညုတ်ဝင်သွားတော့တာပဲအဲ့ဒါတတိပဲနောက်အာယုံလာပြီးနောက်ရဒီတိုင်းပဲရှိဒီတိုင်းဝင်သွားတာပဲတတိကြီးကျတော့ကောင်းလာဆိုပြတဲ့တတိတွေရှိပြီဆိုလို့ရှိရင်ဒီစိတ်ဘယ်မှမပြေတော့ဘူးအဘုသူဘောသမာဓိဆိုတာဘောဒီအာယုံတခြားတော့မပြေးခြင်းမဖြစ်ခြင်းဆိုမြတ်စွာရှိရအာယုံမှာစိတ်စုစုစီစီလေးဖြစ်သွားခြင်းဟာ သမာဓိပဲသမာဓိလုပ်ချက်တာပဲသမာဓိဒီတော့တတိလို့ကောင်းတာပြောပြီမယ်လို့တတိမရှိခြင်းတွေကကြိုရင်းအားရှိမှုနဲ့တတိရှိရေးအတွက်ချိန်ရွယ်မှုအားဆိုင်မှုဒီအားရှိတဲ့တရားကြီးပါရပါတယ်ကွာအဲတတိဖြစ်လာပြီဆိုလို့ရှိရင်တမာရီရလည်းစိတ်ရှိရှိမှုတမာရီရလည်းအလိုလိုရသွားပါပြီ အဲ့ဒါကိုစိတ်တိုင်းမှရှိတတိပြုစောက်ဝဆင်ထားဆိုတဲ့မြတ်စွာဘုရားအဆုံးမိမှာပါဝင်နိုင်တဲ့တတိရဲ့အာရှိတရားတွေပါလေအဲ့လိုတတိရဲ့ခြေပိုက်ကျိုးရဲ့အာရှိမှုအကူကြီးတွဲဖက်အာရှိမှုအကူကြီးတတိသမာဓိတစ်ခုချင်းတစ်ခုချင်းရဲ့ဆွေးရည်တတိလေးတွေ့ကြည့်လို့ရှိရင် မလဲပါဘူးပထမဆုံးပြင်းပြီးအမှန်ကိုလေ့လာတော့ပြင်းပြီးမှသိသွားတယ်လေပြင်းပြီးမှသိသွားတော့စိတ်လမ်းလျှောက်ဖို့ရအတွက်နိလရပြီဆိုတော့ပြီးတော့ဒါလမ်းကောက်မမှန်ကန်တဲ့လမ်းကောက်မလိုက်တော့ဘူးပေါ့ယုံကြည်သွားပြီလေဒီတိပ္ပဌာန်ရဲ့အကျိုး ဟိုသိသွားတော့ယုံကြည်သွားပြီလေယုံကြည်သွားပြီဆိုတော့ကိုလောက်ရတဲ့ပဋိသင်လုပ်ရပေါ်မှာသူ့လောသူ့လောနဲ့ဝေပွဲနိုင်တော့ဝေဘာစဉ်းစားဖို့ပေါ့လေစိတ်ရဲ့လမ်းလျှောက်ဖို့တွေဟာပေါ့လေစိတ်ချလက်ချယုံကြည်လိုက်တာနဲ့ပဲစိတ်ဟာတတိယအကူကြီးနဲ့လမ်းလျှောက်သွားပြီဒီရဲ့စိတ်ကိုလည်းပဲလမ်းမှန်ကမ်းမှန်ပေါ့လေ တည်ထောင်ထားရရောက်သွားပြီဒါတော့အကျိုးရှိတဲ့အရာကိုညှော်လင့်တောင်းတတဲ့သဘောပဲအကျိုးမဲ့ကိုညှော်လင့်တောင်းတတာမဟုတ်ဘူးကိုယ်ကိုယ်ကိုထိန်းချုပ်နိုင်ဖို့ကိုယ်ကြည်ပြားကြီးကောင်းဖို့ဒါတော့ကောင်းတဲ့အကျိုးတွေတိရိစ္ဆာန်အကျိုးတွေရလို့တဲ့ဆန္ဒပြုတာဟာမှန်ကန်တဲ့ဆန္ဒပဲမှန်ကန်တဲ့ဆန္ဒဖြစ်တော့မမှန်ကန်တဲ့ဆန္ဒလမ်းကြောင်းကိုမလိုက်တော့ စိတ်စဉ်ဟာလမ်းဆောင်သွားပြီအတ္တဆံမပလူကြီးကြီးစရတဲ့ဖြစ်လာတယ်ပြီးတော့ဘုံပင်ကစပေါ်တဲ့အာယုံနဲ့ရှိမှတ်တဲ့စိတ်နဲ့တဲ့အောင်လို့ရွယ်ရှိချက်ပေါ်တယ်ဇန်တော်ပါတယ်စိတ်ကကိုယ်ဖားနဲ့ကြီးရွယ်စုထားတော့ဒီပုံမှာကြောက်ဖို့သိကြပါလေတဲ့ဖို့သိကြပါလေရွယ်စုတယ်ဆိုတဲ့ကောက ကာမဂုဏ်အာယုဘောမှာကြံရွယ်တဲ့ကာမဝိတ္တဆိုတာလည်းပဲဖြစ်ကုန်ရတော့ဘူးသူရကိုဖြစ်လို့ဖြစ်စီဝိသဝိတ္တဆိုတာလည်းပဲဖြစ်ကုန်ရတော့ဘူးသူရရှင်းသက်လို့တဲ့အဲခုနပြဘာဒဝိတ္တသူရကိုတတ်ဆက်လို့တဲ့သိရှိလို့တဲ့ပြဘာဒဝိတ္တဒါလည်းဖြစ်ကုန်ရတော့ဘူးသူရကိုရှင်းသက်လို့တဲ့ ဝိဟာဟုတလည်းဖြစ်ခွင့်ရတော့ဘူးဟွန်းသာလမ်းဆောင်နေတာပေါ့ဒီသံသဘောရှိတဲ့ဝိတ္တလမ်းဆောင်နေပြီဆိုလို့ရှိရင်မိစ္ဆာဝိတ္တလမ်းကြောင်းကိုစိတ်ကမလျှောက်တော့ဘူးဟွန်းအဲ့ဒီရဲ့လျောသံဃာဝိတ္တလမ်းကြောင်းကိုဘာပဲလျှောက်တော့တာလဲဒါအတ္တသမဂတိကြီးစလိုက်တာပေါ့ချုပ်ရသည်ချုပ်တဲ့စိတ်ရောက်အောင်လို့အဆိုင်ဖို့ လိုချတက်ကြော်ပြီးဆက်လက်တဲ့အဆက်ကိုရှိနေတော့ရှိမတဲ့စိတ်ကလေးဟာရှိသေးသည်ဖတ်ကလေးဖတ်ကလေးရောက်နေတာရောက်နေတော့ဒီဝိရိယကအကုသိုလ်လမ်းကြောင်းသိတိတာဖြစ်ခွင့်မရှိအကုသိုလ်လမ်းကြောင်းကိုပိတ်ဆို့လိုက်တာလေဘယ်လောက်ကြည့်ရှိတော့ဒီမှာ ဆိုတော့လမ်းကြောင်းဆောင်ပြီးဒီအတ္တပလုံးလဝိရိယပါတယ်ဝိရိယပါတယ်ဆိုပြီးတော့နောက်ဆောင်ပြီးအတ္တသမမကြီးစနေဖြစ်ဖြစ်သာသာနဲ့ကြောက်ရဆိုင်ပြီးတော့ဆွေးနွေးစွာရှိပြီဆိုလို့ရှိရင်စိတ်ရှင်ညဉ့်ညမ်းကိုဝင်ရအောင်ပေါ့လေဖြစ်တိုင်းမှစိတ္တိပြုစောင့်မှုစဉ်းစားတဲ့အတိုင်းကိုလေတတိလေးကဖြစ်ပေါ်လာပြီဖြစ်စားကြည့်ပြီ စိတ်ခိုက်ကြစဉ်းစားကြည့်ပါစိတ်ရှင်ဉာဏ်ကိုပါဝင်တယ်ဆိုတာပေါ့လေ။တမတေညာလည်းမဝင်ဘူး။ဖြစ်လို့ဖြစ်ပြီးခဏဒေါသလည်းမဝင်ဘူးအခြားခြားယူကြည့်လည်းမဝင်ဘူးခါကိုထားလိုက်တာ။ဒါလည်းကောင်းတယ်။သမက်သာရှိမိအာရုံမှာစိတ်ကလေးစိုက်စိုက်ကြတာဒီခိုက်တာမှာဆိုလို့ရှိရင်စိတ်ဟာအယံမသာလည်းမဖြစ်တော့ဘူး ရှုပ်ခွေးအာရုံကနေပြီးစိတ်ကိုကွာဟပြီးတော့လွတ်ဆင်းသွားတယ်လည်းမရှိဘူး။မကဲ့ရဲ့ဟာဒီကြံပြီးစဉ်းစားပြီးတော့ပူပန်တာလည်းမရှိဘူး။နောက်လာရတာလည်းမရှိဘူး။အမှန်လေးအချိန်ကြီးမလောက်ထိုက်ပြီးတော့နောက်လာရတာလည်းမရှိတော့ဘူး။ဟင်းစိတ်ကြီးလို့ငြိမ်းလို့ဒီမှာကြာတော့အောင်မှာရှုရအောင်မှာစိတ်ကလေးကဆူဆီးကြတော့တယ်ဆိုတော့အဲဒီကြာရအောင်လို့မှာရှုရဆိုတဲ့အချိန်စိတ်ကလေးကရပ်ပြီးတော့ငြိမ်းကြတော့တာ။ဟင်း ဒီတော့အဲ့ဒီစိတ်ဓာတ်မှာဆိုလို့ရှိရင်ဖြစ်လေတာတွေကသူကရိုက်စဲအောင်ပြုလုပ်တတ်တယ်လေဟုတ်ဆိုဒီသွားအားတွေချိုးကြဖြစ်လာတော့ရိုက်စိတ်နဲ့ဖြစ်လေတာတွေရိုက်စိတ်ကိုရိုက်စဲအောင်ပြုလုပ်တတ်တယ်ဖြစ်လေတာတွေပေါ့လေဝင်တော့စိတ်ထဲရရင်ကြည့်လိုက်ဟုတ်အဲ့ဒီလိုနည်းနဲ့စိတ်ကိုဆုံးမရမယ်ဆုံးမတော့ စိတ်တန်ဇန်တန်သုတံပါနဲ့ဇန်တန်ဆုံးမပြီးလို့ရှိရင်အငြိကြီးကြီးရှင်းဝိစီရလို့ရှိရင်အငြိကြီးလာတော့စိတ်တန်စိတ်ကြီးသုခဝဟာနဲ့ချမ်းသာကိုဖြစ်စေတဲ့အနေအားဖြင့်ဆောင်ပေးတတ်ပါ၏တဲ့ဆောင်ရတတ်ပါ၏တဲ့မြတ်စွာဘုရားကစိတ်ရည်ကြီးတဲ့အတွက်ကြားနိုင်တဲ့အကျိုးလေးကိုချက်ချင်းဖော်ပြပါတယ်။ ဒါဟာသူ့တိုက်တာနဲ့သူတော့လေစိုက်ရှင်းတဲ့ဘာဝနာစိတ်ရှင်လေးအဲဖြစ်ပေါ်လာတာဆက်ရှိနေလို့ရှိရင်ကြီးပွားလာတာသူ့တိုက်နေတဲ့သူအောင်မြင်လားဒါအောင်မြင်တဲ့ဆန်းလာတာလေသူ့တိုက်နေတဲ့ဆန်းလာတာကျွယ်ဝတာ စီးပွားချမ်းသာကျေဝတာပေါ့လေသူတိုင်းနဲ့ပြည့်စုံတာဆိုတာပေါ့လေလက်တွေ့နဲ့ပေါင်းထားကြည့်ပေါ့အဲ့ဒီဟဲ့အချက်ကိုတော့နောက်လိုက်ကြပါပဲဆက်လက်ပြီးတော့ရှင်းပြတော့ပါမယ်ဒီနေ့တနားရီကြည့်တော့လို့ဒါပဲရကြဥစ္စာ